နေဟမိပတ်စာခန်းကြီး1အငယ်1မှ6ဟာလခိတာနေဟမိစကားဟုမူကားအာတဇေရစ်မင်းကြီးနန်းဆန်20ခိတလူလတွင်ငါသည် ရှုရှန်နန်းတော်၌ရှိနေစဉ်ငန့်ကြီးဟာနန်နှင့်ယူရလူအချို့တို့သည် ရောက်လာ၍ငါသည်တိမ့်သွာခြင်းကိုခံရသောယူရလူစုတဲကလွတ်တော်သူတို့၏အကြောင်းအရာနှင့်ယေရုရှလင်မြို့၏အကြောင်းအရာကို မေးမြန်းလျင် သူတို့ကတိမ်သွာခြင်းကိုခံရသော လူစုတဲကလွတ်၍ထိုပြည်၌နေသောသူတို့သည်ကြီးစွာသောဆင်းရဲခြင်းကဲ့ရဲ့ခြင်းကိုခံရကြ၏ယေရုရှလင်မြို့ရိုးသည်ပြိုပျက်လျက်မြို့တကားလည်းမီးလောင်၍ကုန်ပြီဟု ပြန်ပြောကြ၏ထိုစကားကိုကြားလျင်ငါသည်ထိုင်၍အင်တန်ကာလပတ်လုံးငိုကြွေးမိတမ်းလျက်အစာရှောင်လျက်နေ၍ကောင်းကင်ဘုံကြီးအရှင် ဘုရားသခင်ရှေ့တော်၌ဆုတောင်းသောပတနာဟုမူကားအိုကောင်းကင်ဘုံ၏အရှင်ဘုရားသခင်သာရဘုရားကြီးမြတ်၍ကြောက်မဲ့ဖွယ်သောဘုရားပညာတော်တို့ကိုနှစ်သက်၍ကျင့်ဆောင်သောသူတို့နှင့်ဖွဲ့သောဂိုဏဗြိဉ္ဉင်ကိုမဖြက်တည်စေတော်မူသောဘုရားကိုရောကျွန်ဣတရေလအမျိုးသားတို့အဖို့ရှေ့တော်၌နိညာမပြကျွန်ုပ်ဆုတောင်း၍ဣဒရေလအမျိုးသားဖြစ်သောအကျွန်ုပ်တို့သည် ကိုရော့ကိုပြစ်မှားမိသော အပြစ်များကိုဘော်ပြ၍တောင်းပန်သောကိုယ်တော်ကျွန်၏ပဌနာစကားကိုကြားခြင်းငှါယခုနားထောင်၍စေ့စေ့ကြည့်ရှုတော်မူပါ။အကျွန်ုပ်နှင့်အကျွန်ုပ်အဆွေအမျိုးတို့သည်ပြစ်မှားပါပြီ။ကိုယ်တော်ကိုပြစ်မှား၍အလွန်ဆိုးညစ်သော အမှုတို့ကို ပြုမိပါပြီ။ကိုယ်တော်ကျွန်မောရှေ၌ထားတော်မူသော ပညတ်တရားစီရင်ထုံးဖွဲ့တော်မူချက်တို့ကို မဆောင်ဘဲနေပါပြီ။ကိုရောကတင်တို့သည်လွန်ကျူးလျင်တင်တို့ကိုတပားမျိုးသားတို့တွင်ငါကွဲပြားစေမည်။တဖန်ငါထံသို့ပြန်လာ၍ငါပညတ်တို့ကိုကျင့်ဆောင်ပြန်လျင် မိုးကောင်းကင်အောက်အဝေးဆုံးသော အရက်သို့နှင်ထုတ်ခြင်းကိုခံရတော်လဲထိုအရက်ကငါသိယူ၍ငါနာမတရားဖို့ ငါရွေးချယ်သော အရက်သို့ ဆောင်ခဲ့မည်ဟုကိုယ်တော်ကျွန်မောရှေ၌ထားတော်မူသောဂတိတော်ကို အောက်မေ့တော်မူပါ။ယခုမှာဤသူတို့သည် မဟာတန်ခိုးတော်နှင့် အားကြီးသောလက်တော်ဖြင့်ရွေးနှုတ်တော်မူသောကိုယ်တော်ကျွန်၊ကိုယ်တော်လူမျိုး ဖြစ်ကြပါ၏။အိုဘုရားရှင်၊ကိုယ်တော်ကျွန်ပြုသောပဌနာစကားနှင့် နာမတော်ကိုရိုသေချင်သော ကျွန်တော်များပြုသောပထနာစကားကိုနားထောင်တော်မူပါ ကိုရောကျွန်ကို ယနေ့ကောင်းချီးပေးတော်မူပါဤလူရှိမှမျက်နာရပါမည်အကြောင်းကယ်မတနာတော်မူပါဟုဆုတောင်းလေ၏ထိုအခါငါသည်ရှင်မြင်းဤဖလားတော်ကံဖြစ်သည်